ခန်းကြီး၄အငယ်၁မှ6ရှောလမုန်မင်းကြီးသည်ဣဒရေလနိုင်ငံလုံးကိုစိုးစံလျက်နေတော်မူ၏မူတော်မတ်တော်ဟုမူကားယေဘရဟိဇာဒုသားအာဇရိရှိရှသားအေလီဟောရနှင့်အဟိယတို့သည်စေရတော်ကြီးဖြစ်၏အဟိလုတ်သားယောရှဖတ်သည် အတွင်းဝင်ဖြစ်၏ ယောဒသားဘေနယသည်ဗိုလ်ချုပ်မင်းဖြစ်၏ဇာဒုတ်နှင့်အဗျာတာတို့သည်ယေပရောဟိတ်ဖြစ်၏နာသန်သားအာဇရိသည်ဝန်စီအုပ်ဖြစ်၏နာသန်သားဇာဘုတ်သည်မင်းသားအရာနှင့်တိုင်ပင်မှဖြစ်၏အဟိရှာသည်နန်းတော်အုပ်ဖြစ်၏အာပဒတ်သားအဒေါနိယန်သည်အခွန်တော်ဝန်ဖြစ်၏ခုနှစ်မှ၁၉ ရှောလမုန်သည်ဣဒရေလနိုင်ငံအရရ၌ခန့်ထားသောဝန်စီတကြိမ်နှစ်ယောက်တို့သည်တယောက်တလားစီရှင်ဘီရင်နှင့်နန်းတော်သားတို့အဖို့စားစရာကို ပြင်ဆင်ရကြ၏သူတို့အမိဟုမူကားအေဖရင်တောင်ရမှဟူရဤသားမာကတ်မြို့ရှာလဘိန်မြို့ဘက်ရှေမဲမြို့အေလုံဘေတနံမြို့မှတေဂာဤသားစောခောမြို့ဟေဘာပြည်လုံးနှင့်တကွအယုတ်ဘုမြို့မှဟေသက်ဤသား ဒေါနိယပြည်လုံးကိုစီရင်သောသူရှောလမုန်၏သမီးတော်တာဖက်နှင့်စုံဖက်သောအဘိနဒတ်၏သားတာနက်မြို့မေကိန်ဒေါမြို့နှင့်တကွာဘဲရှံမြို့မှအာဘေလမဟောလမြို့တိုင်အောင် မကယုံနံမြို့အလွန်ရေစရေလမြို့အောက်စာတနမြို့နှင့်နီးစပ်သောဘဲရှံမြို့နယ်လုံးကို စီရင်သောအဟိလုဤသားဘာနဂိလပြည်၌မနာရှိဤသားယာဤရပိုင်သောမြို့များ ၊ဗာရှန်ပြည်၊အာခေါဘအရပ်၌မြို့ရိုး၊ကြေးဝါတံခါးကျင်နှင့် ပြည့်စုံသောမြို့ကြီးခြောက်ဆယ်ကိုစီရင်သောဂိလဒ်ပြည်ယာမုတ်မြို့မှ၊ဂေဗာ၏သားမဟာနိမ်မြို့မှာ၊ဣဒေါ၏သားအဟိနဒပ်၊နဿလိခရိုင်ကိုစီရင်သောသူ၊ရှောလမုန်၏သမီးတော်ဗာသမတ်နှင့်စုံဘက်သောအဟိမတ်၊အာရှာခရိုင်နှင့် အာလုတ်မြို့မှာဟုရှဲ၏သားဗာနာ၊ဣသခါခရိုင်မှာပါရွာ၏သားယောရှဖတ်၊ဗင်္ယာမိန်ခရိုင်မှာဧလာ၏သားရှိမိ၊အာမောရိရှင်ဘုရင်ရှိဟုန်၏နိုင်ငံ၊ဗာရှန်ရှင်ဘုရင်ဩဃ၏နိုင်ငံ၊ဂိလဒ်ပြည်မှာအခြားသောမင်းမရှိ၊တပါးတည်းစီရင်သောဥရိ၏သားဂေဗတည်း။20 ထိုကာလ၌ယုဒအမျိုးနှင့်ဣသရေလအမျိုးသားတို့သည်အရေအတွက်အားဖြင့်သမုဒ္ဒရာသဲလုံးနှင့်အမျှများပြား၍စားသောက်ပျော်မွေ့လျက်နေကြ၏။ရှောလမုန်သည်လည်းမြစ်ကြီးမှစ၍ဖိလိတ္တိပြည်၊အဲဂုတ္တုပြည်တိုင်အောင် တိုင်းနိုင်ငံလုံးကိုအစိုးရသဖြင့်၊အရပ်ရပ် သားတို့သည် လက်ဆောင်ပဏ္ဏာတို့ကိုဆက်၍ရှောလမုန်လက်ထက်ကာလပတ်လုံးမင်းမှုကိုဆောင်ရွက်ရ၏။တနေ့တနေ့လျှင်နန်းတော်၌ကုန်သောရိက္ခာဟူမူကား၊ဂျုံမုန့်ညက်ကောရသုံးဆယ်၊မုယောမုန့်ညက်ကောရခြောက်ဆယ်၊ဆူဖြိုးအောင်ကျွေးသောနွားတဆယ်၊ကျက်စားရာထဲကနွားနှစ်ဆယ်၊ဆတ်သမင်ဒရယ်အမျိုးမျိုးကိုမဆိုဘဲ တိုးတရာဆူဖြိုးအောင်ကျွေးသောငှက်မျိုးဒီရှောလမုန်သည်မြစ်ကြီးအနောက်ဖက်တိပတမျိုးအဇံမျိုးတိုင်အောင်ရှင်မင်းအပေါင်းတို့ကိုအစိုးရသဖြင့်ပတ်ဝန်းကျင်အရတ်တို့၌စစ်မှုစစ်ရေးမရှိလက်ထက်တော်ကာလပတ်လုံးယူဒအမျိုးနှင့်ဣတရေလအမျိုးသားတို့သည်ဒံမြို့မှဆ၍ဘေရရှေဘမြို့တိုင်အောင်အတီးတီမိမိစပြစ်ပင်မိမိတင်မောတဖန်းပင်အောက်မှ ငြိမ်ဝတ်စွာနေရကြ၏အငယ်26မှ34ရှောလမုန်သည်လည်းယထာတော်များနှင့်ဆိုင်သော မြင်းတင်းကုတ်၄တောင် မြင်းစည်းသူရဲ့12000ရှိ၏ဝန်စည်းတို့သည်လည်းရှောလမုန်မင်းကြီးနှင့်စပွဲတော်သို့ဝင်သောသူအပေါင်းတို့အဖို့တယောက်တလန့်စီစုံလင်စွာပြင်ဆင်ရကြ၏မူရောစပားကို၎င်းမြင်းတော်များ လာတော်များဖို့မြက်ချောက်ကို၎င်း အလှည့်တင်သည့်အတိုင်းနေရာအရက်သို့ဆောင်ခဲ့ရကြ၏ဘုရားသခင်သည်များစွာသောဉာဏ်ပညာကို၎င်းသမုတ်တရားသဲလုံးနှင့်အမျှကျယ်ဝန်းသောနှလုံးကို၎င်းပေးတော်မူသည်ဖြစ်၍ပညာတော်သည်အရှိပြည်သားပညာနှင့်အဂရုပြည်သားပညာကိုလွန်ကဲ၏ရှောလမုန်သည် အေစီယဟိတ်အမျိုး အေတံမဟောလာတာဟေမန်ခါလကောလာ ဒါရဒအစရှိသော လူအပေါင်းတို့ထက်သာ၍ပညာရှိသဖြင့်ခတ်သိမ်းသောတိုင်းနိုင်ငံအရရ၌ကြော်စောလေ၏စီရင်တော်မူသောတုတ်တန်စကား3000နှင့်တီချင်း1005ခုရှိ၏လေဗနုန်အာရစ်ပင်မှဆ၍အုတ်ရိုးနားမှပေါက်တတ်သောဟုတ်တုတ်ပင်တိုင်အောင်မွဲ့ဆို၏သားမျိုးငှက်မျိုး ပိုးကောင်မျိုးငါးမျိုးတို့၏အကြောင်းကိုလည်းမွဲ့ဆို၏ ရှောလမုန်၏ပညာသတင်းကိုကြားသောရှင်ဘုရင်အမျိုးမျိုးစေလွှတ်သောသူတို့သည်ပညာစကားတော်ကိုနားထောင်ခြင်းငှါလာကြ၏။